သာသနာဘတ်တသဗလသုတံအဲဒီမှာပါရှိတဲ့စကားလေးပြောခဲ့ခုသစ္စာပြအဲဒီဒုတိယတသဗလသုတံမှာဆက်ဟောတော်မူခဲ့စကားလေးပြောပြမယ်ဒုက္ခံဘိခဝေကုတိတောဝိဟရတိဩကိနောပါပကေဟိအကုတလေဟိဓမ္မေဟိ မဟန္တိသတတထံပရိဟာပေတိဘိက္ခဝေယဟန်တို့ကုတိတော်ပြင်းဤသောပုဂ္ဂိုလ်သည်ဒုက္ခံဆင်းဆင်းရဲရဲဝိဟရတိနိယ၏ပါပကိမိမိရဲ့ဘဝကိုနှိမ့်ချတဲ့နှိမ့်ချအောင်ပြုလုပ်ပေးတတ်တဲ့ပြုလုပ်ပေးတတ်ကုန်သော အကုသလေဟိဓမ္မေဟိအကုသိုလ်တရားစုတို့နှင့်ဟောကိန်သောယောနောနေသည် ရောပြနေသည်ဟောတိဖြစ်ပြင်းတဲ့ပုဂ္ဂိုလ်ဟာဆင်းရဲတယ်ဘုရားမိန့်တော်မူခဲ့တဲ့စကားလူဘဝနေရပြီဆိုလို့ရှိရင်လေမိမိတို့ဘဝမှာဆင်းဆင်းရဲရဲချိုးချိုးတဲတဲ့ပင်ပင်ပန်းပန်းအောက်တန်းကြရနဲ့နေရတယ်ချမ်းသာခြင်းရင်ကြိုးစားရမကြိုးစားလို့ပြင်းရင်တော့ဆင်းရဲမှာပဲ မ်းသာတဲ့ပုဂ္ဂိုလ်တွေလေ့လာကြည့်ချမ်းသာတဲ့နိုင်ငံတွေလေ့လာကြည့်ကိုအာရှနိုင်ငံမှာပဲလေ့လာကြည့်ပါဦးဂျပန်တို့ကိုရီးယားတို့နောက်စင်ကာပူတို့အဲ့ဒီနိုင်ငံတွေအရင်မြေကိုဗမာပြည်လောက်ပေါ်တာလည်းမဟုတ်ဘူးကိုယ်ရဲ့အစာပေါင်းများစွာလည်းချမ်းသာကြွယ်ဝပြည့်စုံတိုးတက်ကိုမှလိုက်မမီသေးဘူးသူတို့နောက် အများကြီးပြတ်ကျန်ပြီးတော့နေရနောက်ကျကျန်ပြီးတော့နေရအဲ့ဒါအကြောင်းရှာရင်ပြင်းလို့တဲ့ပြင်းညလို့ဘုရားကပြင်းရင်ဆင်းရဲတယ်ဆင်းဆင်းရဲရဲနေရမယ်အစာဆင်းရဲအနေဆင်းရဲအဝတ်ဆင်းရဲစသရဆင်းရဲပြီးနေရမယ်ဒါလောကီရင်းနဲ့ပြောတာပေါ့ကိုဓမ္မရင်းနဲ့ပြောမယ်ဆိုလို့ရှင်လဲပရိယတ်ပဲကြည်ကြည်ပရိယတ်တရားရည်ရာပဲကြည်ကြည်ပရိယတ် တိဓမ္မလုပ်ငန်းမဖြစ်ဖြစ်ပฏิပတ်တိဓမ္မလုပ်ငန်းမဖြစ်ဖြစ်ပြင်းတဲ့ပုဂ္ဂိုလ်မှာသူများနဲ့ရှင်လိုက်လို့ရှင်နောက်ကျကြံရင်မယ်အောက်ကျကြံရင်မယ်ကိုယ်အထက်ကြိုးစားတဲ့သူတွေအကျော်တက်သွားကြမယ်ပရိယတ္တိဓမ္မနဲ့ပတ်သက်ပြီးတော့လည်းကိုယ်မှာမွဲတည်ပြီးဆင်းရဲနေတာပဲပฏิပတ်တိဓမ္မနဲ့ပတ်သက်ပြီးတော့လည်းမွဲတည်ဆင်းရဲနေတာပဲအဲ့ဒီလိုဆင်းရဲတာပြင်းလို့ ပြင်းတဲ့ပုဂ္ဂိုလ်ဟာဘုရားမိန့်တော်မူရသေးတယ်ဟောကိနောပါပကိဟိအကုတလေဟိဓမ္မေဟိပြင်းတဲ့ပုဂ္ဂိုလ်ဆိုတာသဘုံနယ်မြေနဲ့တူတယ်တဲ့ရန်သူသဘုံလေးခိုးအောင်ရနယ်မြေနဲ့တူတယ်လောဘသဘုံရန်သူခိုးအောင်ခိုးအောင်ပြီးတော့နေခံရတဲ့ပြင်းတဲ့သူမှာလောဘရန်သူတွေလာပြီးတော့ခိုးအောင်နေဒေါသရန်သူတွေလာပြီးတော့ခိုးအောင်နေ မောဟယံသူတွေလာပြီးတော့ခူအောင်နေမာမာနယံသူတွေလာပြီးတော့ခူအောင်နေအိတာမစ္စရိယယံသူတွေလာပြီးတော့ခူအောင်နေအဲ့ဒီခူအောင်တဲ့ယံသူမှန်သမျှကိုဘဝကိုနှိမ့်ချအောင်လုပ်တာပဲကိုဘဝကိုအညွန့်တွန်းအောင်လုပ်တယ်ကိုဘဝကိုပျက်စီးအောင်လုပ်တယ်ကိုဘဝကိုမတိုးတက်အောင်လုပ်တယ်ကိုဘဝကိုနှိမ့်ချတဲ့နှိမ့်ချအောင်လုပ်တယ်ယံသူများဟာတဘုံများဟာသူတို့အဲ့ဒီသူတို့ရောက်ရနေမြင်မှာ သူတွေလက်နှိပ်စက်တဲ့ဖြစ်စည်းတွေပစ္စည်းတွေလည်းလူယူတယ်မတော်မတရားတွေလည်းပြုကျင့်တယ်မိရှုတယ်လူတက်တယ်စသည်မျိုးစုံတွေတပုံတွေရောက်လာလို့ရှိရင်ဒုက္ခတွေရောက်ကုန်တော့အနောက်ရှက်တွေပြေကုန်ရောဒီလိုပဲမိမိတို့တဏ္ဍာမှာလောဘသဘုံရောက်ရင်ဒေါသသဘုံရောက်ရင်မောဟသဘုံရောက်ရင်မာမနာအိတ်တမစ္စရိယသဘုံတွေရောက်လာလို့ကိုယ့်ဘဝကိုမှွေနောက်တော့တာပဲအဲ့ဒီခူအောင်ခံရတဲ့ပြင်းတဲ့သူမှာ ူလောင်တော့ပင်ပန်းတော့ဆင်းရဲတော့နှိမ့်ဆက်ခံရတော့အဲ့ဒီတရားတွေကသူ့တွေနှိမ့်ဆက်တာမဟုတ်ဘူးအဲ့ဒီပြင်းတဲ့ပုဂ္ဂိုလ်ကတခါတဆင့်သူများကိုလည်းပူလောင်စေတယ်ပင်ပန်းစေတယ်ဒါကြောင့်ပြင်းတဲ့သူဆိုတာတွင်းတူးတဲ့သူနဲ့တူတယ်မိကြီးတူးတဲ့သူဟာတူးလေတူးလေအောက်ရောက်လေနှိမ့်သွားလေတူးလေနဲ့လေတူးလေနဲ့လေဒီလိုပဲပြင်းတဲ့သူဟာလည်း ပြင်းလီအောက်ရောက်လီပြင်းလီအောက်ရောက်လီပြင်းလီအောက်ရောက်လီနောက်ဆုံးတော့အဝူစီတီရောက်သွားရောပြင်းရတဲ့သူပြင်းလို့ရောက်ကြတာပဲအဝူစီရောက်တဲ့သူတွေဆိုတာကုသိုလ်လုပ်ဖို့ပြင်းနေဒါနလုပ်ဖို့ပြင်းနေသီလဆောက်တည်ဖို့ပြင်းနေဘာဝနာလုပ်ဖို့ပြင်းနေကုသိုလ်လုပ်ဖို့ပြင်းနေကောင်းတဲ့လုပ်တွေလုပ်ဖို့ပြင်းနေအဲ့ဒီပြင်းတဲ့သူတွေကအဝူစီတီသွားရောအဲ့ဒီလိုတပုံရဲ့ခူအောင်ရနေမီနဲ့လဲတူသွားတယ်တဲ့ပြင်းတဲ့ပုဂ္ဂိုလ်ဟာ မဟန်တင်စတတထံပရိဟာပေတိကိုအတွက်မတ္တမကောင်းကောင်းတဲ့အကျိုးရလတ်တွေလည်းပဲလက်လွတ်ဆုံးရှုံးသွားတယ်ပြင်းတဲ့ပုဂ္ဂိုလ်ကိုလောကကောင်းကျိုးပဲဖြစ်ဖြစ်ဓမ္မကောင်းကျိုးပဲဖြစ်ဖြစ်အဲ့ဒီကောင်းကျိုးအလုံးကအဲ့ဒီပုဂ္ဂိုလ်နှုတ်ဆက်ပြီးထွက်ခွာသွားကြတာပါပဲသူထံမှာမပြောကြဘူးကောင်းကျိုးမှန်သမျှပြင်းတဲ့သူဒီမှာမနေချင်ကြဘူးမပြောကြဘူး ကောင်းကျိုးမှန်သမျှသူ့ကိုအကုန်လုံးတတာဆိုပြီးတော့နှုတ်ဆက်ပြီးတော့ထွက်ခွာသွားကြတာပရိယတ္တိနဲ့ပတ်သက်ပြီးတော့ပြင်းနေတဲ့ပုဂ္ဂိုလ်ဟောပရိယတ္တိနဲ့ပတ်သက်တဲ့ကောင်းကျိုးတွေရလာမဲ့ကောင်းကျိုးတွေအတိညာဉ်တွေဖြစ်လာတာလေဟောတိညာဉ်တွေဖြစ်လာတော့တရားတရားတွေဖြစ်လာတာလေကိုယ်မှာအတိလိမ္မာတွေတိုးလာတာလေကိုသိတော့သူများကိုပြန်ပြီးတော့ဖြန့်ဝေပေးနိုင်တာလေစသည်အဲ့လိုကောင်းကျိုးတွေအများကြီးပေါ့အဲ့ဒီကောင်းကျိုး များစွာသောကောင်းကျိုးတွေလည်းအကုန်လက်လွတ်ဆုံးရှုံးကုန်ရောတဲ့မဟာန်တင်္ဆတရထပရိဟာပေတိတဲ့တရားနဲ့ပတ်သက်လို့ရှင်လည်းတရားနဲ့ပြန်မှလည်းဒီတိုင်းသီလဖြစ်ခြင်းရမှာပြင်းတယ်တမာရီလုပ်ငန်းလေ့ကျင့်ရမှာပြင်းတယ်ဘာဝနာလုပ်ငန်းလေ့ကျင့်ရမှာပြင်းတယ်ဟောအဲ့ဒီလိုပြင်းတဲ့ပုဂ္ဂိုလ်ကသီလနဲ့ပတ်သက်ပြီးရမယ်ကောင်းကျိုးတွေအကုန်လက်လွတ်ဆုံးရှုံးကုန်ရောတမာရီနဲ့ပတ်သက်တဲ့ကောင်းကျိုးတွေအကုန်လက်လွတ်ဆုံးရှုံးကုန်ရော ဘာဝနာလုပ်ငန်းပညာလုပ်ငန်းနဲ့ပတ်သက်တဲ့ကောင်းကျိုးတွေအကုန်လက်လို့ဆုံးရှုံးကုန်ရောတဲ့ဒါကြောင့်မိမိမှာကိုလူရင်နဲ့အကျိုးတစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးတိုးတိုးတိုးတိုးပြီးရရှင်ဝရိယကိုတိုးတိုးတိုးတိုးပြီးတော့ထားပါပြင်းတဲ့စိတ်ကြီးလျှော့ပါပြင်းတာတွေကိုဖယ်ဖြောက်ပါအဲ့ဒီအဖြစ်ဟာကိုယ့်ဘဝကိုနှိမ့်ချအောင်လုပ်တယ်ကိုယ့်ဘဝကိုဒုက္ခရအောင်လုပ်တယ် ကိုဘဝကိုအညွန့်တုံးသွားအောင်လုပ်တယ်ရမင်းတော်မူတဲ့စကားအရတခါဆက်ပြီးတော့မြတ်စွာဘုရားမိန့်တော်မူတယ်အရတ္တဝရိယဝေယောစခောဘိခဝေဒုက္ခံဝိဟရတိဘဝိဝိတောအကုသလေဟိဓမ္မေဟိမဟာတင်္စသတ္ထံပရိဥရေတိ ဘိက္ခုဤဟန္တုအာရတဝရိယောအာထုအတောဝရိယရှိသောပုဂ္ဂိုလ်သည်သူခံချမ်းချမ်းသာသာဥဒရတိနေရ၏ပါပကိဟိမိမိဘဝကိုနှိမ့်ကြတဲ့နှိမ့်ကြအောင်အောက်စီပဲပုပ်ပုပုပ်ပုပေးနေတတ်ကုန်သောအကုသလေဟိဓမ္မေဟိအယုဒ္ဓမာတရား၏အကုသိုလ်သဘုံလေးသဘုံလေးမှပဝိတော်ကင်းစိတ်ပြီးဟောတိဖြစ်၏တဲ့ကျိုးစားတဲ့ပုဂ္ဂိုလ်ထံမှာကျိုးစားတဲ့ပုဂ္ဂိုလ်ဆိုတာချမ်းသာတာပဲလောကရည်ရာနဲ့ပဲကြည်ကြည် လောကစီးပွားရေးဓမ္မစီးပွားရေးဘက်မှာအောင်မြင်ချမ်းသာနေကြတဲ့ပုဂ္ဂိုလ်တွေရှိတယ်ပညာရေးဘက်မှာအောင်မြင်နေကြတဲ့ပုဂ္ဂိုလ်တွေရှိတယ်အဲအဲ့ဒီလိုလောကရေးရာဘက်မှာအောင်မြင်တဲ့ပုဂ္ဂိုလ်တွေကြီးကြီးဘယ်သူကိုပဲကြီးကြီးအောင်မြင်တဲ့ပုဂ္ဂိုလ်တိုင်းမှာပြင်းနေဆိုတဲ့ပုဂ္ဂိုလ်မျိုးပါအောင်မြင်တဲ့စီပုဂ္ဂိုလ်စီရင်ထဲမှာမဝင်နိုင်ဘူးအောင်မြင်တဲ့ပုဂ္ဂိုလ်ထဲမှာပါနေတဲ့ပုဂ္ဂိုလ်မှန်သမျှသည်ကြိုးစားကြတဲ့ပုဂ္ဂိုလ်ကြီးပဲ တပည့်တော်မြန်မာနိုင်ငံကသာသနာတော်မှာနေအသွင်လအသွင်ထင်ရှားတော်မူရှာတဲ့ဆရာတော်ဘုရားကြီးဒီအကြောင်းပဲတတိထားကြည့်စမ်းပါဦး။ကဲဒီဆရာတော်ဘုရားကြီးတို့အမတန်တရင်မှုပြီးတော့ကြံရစ်တယ်။နေအသွင်လအသွင်ထင်ရှားပြီးတော့နေစေပဲခုအချိန်ခါမှလည်းပဲ။ဥရန်တွင်ပြီးတော့ကြံရစ်တယ်။နောင်လာနောက်သားတွေရဲ့ပါဇက်ဖျားမှာလဲကြီးလဲကြီးဆိုပြီးတော့ကြံရစ်တယ်။အဲ့ဒီလို အများမြတ်လို့ခြင်းအတိမှပြုခံရခြင်းအဲ့ဒီလိုထိတ်တန့်ရောက်ခြင်းဆိုတဲ့အကျိုးရလတ်တရားကြိုးစားလို့ပဲလေဒီဆရာတော်ကြီးဘယ်လောက်ကြိုးစားတယ်ဆိုတာသူ အကြောင်းသိတဲ့လောက်သိကြတဲ့ပုဂ္ဂိုလ်တွေသိပါတယ်အဲမဟာကဏ္ဍဝန်ဆရာတော်ကြီးတို့လေအင်မာစီဆရာတော်ကြီးတို့အမတန်ကြိုးစားတော်မူကြတာအမတန်ဝရိယကြီးမားတော်မူကြမဟာဝီရ ကြီးမားသောလုံလဝရိယပိုင်ရှင်ပုဂ္ဂိုလ်ကြီးတွေပဲကြီးမားသောလုံလဝရိယပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကြီးတွေဖြစ်တော်မူကြလေတော့သူတို့ရဲ့အောင်မြင်မှုအားလည်းပဲအထောအထိပ်ပါပဲဤတဆူလတဆူသာသနာမှာထွန်းလင်းတော်မူသွားကြအဲသူတို့ကိုပြီးခိုကြတဲ့ပုဂ္ဂိုလ်တွေသာသနာတော်မှာအဲအလင်းရောင်တွေအများကြီးပြီးတော်မူသွားကြပရိယတ်တိအလင်းအယောင်တွေပฏิပတ်တိအလင်းအယောင်တွေ ပရိယတ္တိနဲ့ပတ်သက်ပြီးတော့ချမ်းသာမှုတွေအောင်မြင်မှုတွေပฏิပတ်တိနဲ့ပတ်သက်ပြီးတော့ချမ်းသာမှုအောင်မြင်မှုတွေပြီးတော်မူသွားကြသူတို့ကိုယ်တိုင်လည်းပဲထွတ်ထိပ်သို့ရောက်တော်မူကြအောင်မြင်တော်မူကြသူများကိုလည်းပဲအကျိုးပြုနိုင်တဲ့အနေအထားအထိရောက်သွားကြအဲ့ဒါကြိုးစားတော်မူကြလို့တဲ့ပရိယလုပ်ငန်းမှာလည်းဒီတိုင်းပဲအောင်မြင်နေကြတဲ့ပုဂ္ဂိုလ်ကြီးတိပိဋကဆရာတော်ကြီးဦးဝိစိတ္တတာရာကြီး အမတန်ကြိုးစားတော်မူတယ်ဒါကြိုးစားလို့အောင်မြင်တာပဲပฏิပတ်တိလုပ်ငန်းလည်းဒီတိုင်းပဲစီးပွားရေးမှာလည်းဒီတိုင်းပဲစီးပွားရေးပြောဝချမ်းသာနေကြတဲ့ကမ္ဘာမှာကြည့်မီလီယံနာဘီလီယံနာဆိုတဲ့ပုံကိုယ်ကြီးကြည့်ကြိုးစားတာကြိုးစားကြတဲ့ပုံကိုယ်ကြီးကြီးပဲဘယ်လောကပဲကြည့်ကြည့်ပေါ့လေလောကီကအာကစားလောကပဲကြည့်ကြည့်အမှုပညာလောကပဲကြည့်ကြည့်ထိတ်ရောက်နေတဲ့ပုံကိုယ်ကြီးအကုန်လုံးကြိုးစားတဲ့ပုံကိုယ်ကြီးပဲဒါကြောင့်ထိတ်ရောက်ခြင်းကြိုးစားမှာပဲ ချမ်းသာခြင်းကြိုးစားရမှာပဲဘုရားကချမ်းကြိုးစားတဲ့ပုဂ္ဂိုလ်ချမ်းသာတယ်ချမ်းချမ်းသာသာ နေရတယ်ဘုရားဒုက္ခံဝိဟရတိအာရတဝရိယောစာခောဘိက္ခဝေဒုက္ခံဝိဟရတိချမ်းချမ်းသာသာနေခြင်းကြိုးစားကြကြိုးစားကြနောက်ပြီးတော့ဘဝကိုအညွန့်တိုးစေတတ်တဲ့ဘဝကိုပူလောင်စေတတ်တဲ့ဘဝကိုပြင်းမစေတတ်တဲ့ဘဝကိုနှိမ့်တဲ့နှိမ့်သွားအောင်လုပ်တတ်တဲ့သဘုံนี่ဆိုတာရှိတယ်အကုသိုလ်သဘုံนี่က လောဘသဘုံဒေါသသဘုံမောဟသဘုံမာနသဘုံဣဒ္ဓမစ္စရိယသဘုံအဲ့ဒီသဘုံนี่ခိုလုံလို့မရတဲ့နေရာဖြစ်သွားတယ်တဲ့ဝရိယရှိတဲ့ပုဂ္ဂိုလ်ဟာပဝိဝေတောအကုသလဟိဓမ္မေဟိကြိုးစားတဲ့ပုဂ္ဂိုလ်ဆိုတာဟိုပယံသမားလိုပါပဲတဲ့ပယံသမားအုပ်စီတာပေါ့လေအုပ်စီတဲ့ပယံသမားအုပ်စီတဲ့သူကဟိုတိုင်းအုပ်စီတယ်ပဲထားပါတော့ဟိုတိုင်းအုပ်စီရင်အဲ့ဒီပုံမှာတက် တက်ပြီးအုပ်စီတက်ပြီးအုပ်စီတဖြည်းဖြည်းတဖြည်းဖြည်းနဲ့သူကခုနတွင်းတူးတဲ့သူလိုမဟုတ်ဘူးတွင်းတူးတဲ့သူကတော့ဖြည်းဖြည်းချင်းနှိမ့်နှိမ့်နှိမ့်နှိမ့်နှိမ့်နှိမ့်သွားတာပဲအဲအုပ်စီတဲ့သူကတဖြည်းဖြည်းမြင့်မြင့်မြင့်မြင့်မြင့်မြင့်သွားဒီတိုင်းပဲတဲ့ကြိုးစားတဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒီအုပ်စီတဲ့လူလိုပဲမြင့်မြင့်မြင့်မြင့်သွားတာပဲမိမိတို့ရဲ့ဘဝချမ်းသာခြင်းဝရိယအားကိုးရတယ်ဝရိယနည်းနည်းရှိရင်နည်းနည်းချမ်းသာတယ်ဝရိယအလေအတတ်ရှိရင်အလေအတတ်ချမ်းသာတယ် ဝရိယအပြည့်အဝရှိရင်အပြည့်အဝချမ်းသာတယ်အဲ့တော့ဝရိယကတိဆောင်တဲ့ဝရိယရှိလို့ရှိရင်ချမ်းသာတယ်မိမိတို့ဘဝလည်းအေးချမ်းတယ်တဲ့အေးချမ်းတယ်ဆိုတာခုနဟိုပူလောင်အောင်ပင်မအောင်ဆင်းရဲအောင်နှိမ့်ဆက်တတ်တယ်အညွန်တွန်းအောင်လှုပ်တတ်တယ်ဘဝနှိမ့်ကြအောင်လှုပ်တတ်တယ်အဲ့ဒီသဘုံကြီးရဲ့အန္တရာယ်ကနေပြီးတော့နေပယ်ကနေပြီးလွတ်ပြီးတော့ငြိမ်းချမ်းတဲ့နေမီအောင်မြင်တဲ့နေမီပူမိနဲ့တန်ဖြစ်တယ်တဲ့ကြိုးစားတဲ့ပုဂ္ဂိုလ်ဟာ မဟာတင်စတရထံပရိပူရီတိအကျိုးတရားတွေကလည်းတမျိုးပြီးတမျိုးကြိုးစားတဲ့ပုဂ္ဂိုလ်တဏ္ဍာမှာရောက်လာတာပဲသူ့ထံကအလူအရက်ပဲကောင်းကျိုးတွေကရောက်လာတာပရိယတ်တိလို့လို့ရှင်လေပရိယတ်တိနဲ့ပတ်သက်တဲ့အောင်မြင်မှုတွေကောင်းတဲ့အကျိုးတရားတွေတမျိုးပြီးတမျိုးတခါလေအလူအရက်လာတာပဲကြိုးစားတဲ့ပုဂ္ဂိုလ်ထံမှာသူလာပြရငါလာပြရအလူအရက်လာတာပဲကြိုးစားတဲ့ပုဂ္ဂိုလ်ထံ မကြိုးစားတဲ့ပုဂ္ဂိုလ်ပြင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ကောင်းတဲ့အကျိုးတရားတွေအကုန်လုံးသူနှုတ်ဆက်ပြီးသွားတာပါပဲကြိုးစားတဲ့ပုဂ္ဂိုလ်ထံမှာဆိုရင်တော့မဟာတင်္ဆတရထံပြိပုရိတိအမတန်ကြီးကျယ်တဲ့အကျိုးတရားတွေတမျိုးတီတမျိုးအတင်းဝင်တိုးပြီးတော့ကိုယ်ဒီဒါကြတော့တာပဲအလူရဒါကြတော့တာဒီတော့မြတ်စွာဘုရားရဲ့အဲ့ဒီစကားတော်အရာမိမိတို့လုပ်တဲ့လုပ်ငန်းမှာကြီးကျယ်တဲ့အကျိုးတရားတွေရရှိနေကြိုးစား မိမိရဲ့ဘဝအေးချမ်းခြင်းရင်အောင်မြင်ခြင်းရင်ထိတ်ရောက်ခြင်းကြိုးစားတဲ့မပြင်းနဲ့အဲ့ဒီဘုရားအဆုံးအမတွေကိုဘုရားသားတော်တွေဥထရပန်းဆင်ပြီးတော့မိမိတို့ဘဝကိုဝရိယတွေကောင်းတဲ့ကောင်းအောင်တည်ဆောက်နိုင်ကြရင်ဘုရားမင်းတော်ဘုရားအတိုင်းမှာချမ်းသာကြမယ်မဆင်းရဲကြဘူးမိမိတို့ရဲ့ ဘဝဟာလည်းပြီးချမ်းမယ်မပူလောင်ဘူးအကျိုးတရားတွေကလည်းတမျိုးပြီးတမျိုးရလာမယ်အဲ့ဒီလိုနားလည်းသဘောပေါက်ပြီးတော့မိမိတို့ဘဝအကျိုးတွေတမျိုးပြီးတမျိုးရဖို့ရအတွက်ပြီးချမ်းဖို့ရအတွက်ချမ်းသာဖို့ရအတွက်အောင်မြင်ဖို့ရအတွက်တဆင်ပြီးတဆင်မြင့်မြင့်မြင့်မြင့်လာဖို့ရတဲ့ဝရိယကို အားကိုးချရတယ်ဒီလိုမရဘူးပို့လို့မရဘူးပြောလို့မရဘူးဝရိယတန်ဖတ်ကို တင်းတဲ့တင်းတင်းတင်းတင်းတင်းတင်းပြရတယ်အဲ့ဒီတသဗလာဝက်တသဗလာတုတ်ထမှာပါတဲ့ဘုရားစကားတော်တွေအမတန်မှတ်သားစရာကောင်းတယ်အမတန်ကျင့်သုံးစရာကောင်းတယ်အာ